ကုသီလမထေကြီးဥက္ကဟမာနခေါ်တဲ့သဗ္ဗတရတိမန်နေရော့သွားရမှာနောက်ဝေလေးတရားထုတ်ပြီးညွှန်ပြလို့တရားထုတ်ရာဉာဏ်နာဖြစ်တဲ့ဒီတရားကြီးတွေရသွားတယ်လို့တာမညချုပ်ပြီးတော့ပြောလိုက်ပါတယ်။အချိန်ကမလုံလောက်တာနဲ့မလို့အတူကျုပ်လောက်ပဲပြောခဲ့ပါတယ်။ဒီနေ့ဆိုတဲ့အချက်ကြီးဖြစ်ဆိုပြီးတော့ဆက်လက် င်းလင်းပြီးတော့ပြပါအောင်မယ်အဲ့ဒီအကြောင်းအရာလေးတွေကိုရှင်းမပြရင်ရှိဥစွာဘုန်းကြီးတို့တွေရဲ့စိတ်တင်းမာမှုလေးအာယုံနဲ့ဆက်ပြီးတော့ကိလေသာမျိုးမျိုးတွေဝင်ပြီးတော့တင်းမာတင်းမာဖို့အမျိုးမျိုးပေါ်တယ်အဲ့ဒါလေးနည်းနည်းရှိဥစွာပြောပြစီဘာတွေနဲ့ဆက်ပြီးတော့စိတ်တည်တင်းမာမှု ကိလေသာတွေဝင်ပြီးတော့တင်းမာမှုဖြစ်နေတယ်လို့ဆိုတော့သွား၆ပါးမှာထင်ပေါ်လာတဲ့ကောင်းစုအမျိုးမျိုးအာယုန်တွေနဲ့ဆက်ပြီးတော့စိတ်ကြီးကျင်းမာနေပါတယ်အဲ့ဒီအကြောင်းအရာလေးတွေကိုရှင်းမပြခင်ဖြည့်ဥစွာဘုန်းကြီးတို့တွေရဲ့စိတ်တင်းမာမှုလေးအာယုန်နဲ့ဆက်ပြီးတော့ Before embarking on the elaboration of the story that was told yesterday, I would like to first of all discuss a little on the subject of how the creators. make our minds very tense and hard ဘာတွေနဲ့စပြီးတော့စိတ်တည်တင်းမာမှုကိလေသာတွေဝင်ပြီးတော့တင်းမာမှုဖြစ်နေတယ်လို့ဆိုတော့တွား၆ပါးမှာထင်ပေါ်လာတဲ့ကောင်းစုအမျိုးမျိုးအာယုန်တွေနဲ့စပြီးတော့စိတ်ကြီးရှင်းပါနေပါတယ် How is it hard tenseness of the mind brought about. The objects that constantly bombard us at the six sense doors are sometimes good and are sometimes bad, sometimes pleasant, sometimes unpleasant. And it is due to these objects that the arise and make the mind very tense and tight. မျက်စိကမြင်တဲ့အခါမြင်ရတဲ့အခြင်းကလှလပပအိဋ္ဌာယုံလေးဆိုရင်အဲ့ဒီအပေါ်မှာတဏှာဖြစ်သွားပါတယ်ဆွဲလမ်းမှုဥပါဒာလည်းဖြစ်သွားပါတယ်စိတ်ခြင်းမှာတဏှာလောဘဝင်သွားလို့ရှိရင်ပြင်မာလာတော့တာပဲအိန္ဒိယလှုပ်ရှားလာတော့တာပဲအဲ့ဒီအာယုံပေါ်မှာစိတ်ဝင်စားသွားပြီဆိုရင် ဒီအာယုရရှိရေးအတွက်ကျန်စီကပြောရဆိုတော့လောကကံရတာဒီပါလို့ဒါတွေဖြစ်တော့တာပဲဒါတော့မုန်းစရာအာယုထင်ဟလာလို့ရှိရင်မုန်းမှုတွေဖြစ်သွားတာဒေါသတွေဖြစ်သွားတာอืมမျက်နှာတွေမြည်မြန်းပြီးတော့ဇက်ကလည်းပဲပြောချင်ရလျှောက်ပြတော့လက်ကလည်းပဲရောက်ချင်ရရောက်သွားတာပဲအဲ့ဒီအဆင့်ကြီးဖြစ်သွားတယ်အဲ့တော့ကျုပ်တွေ့ရတဲ့အာယုတွေနဲ့စပြီးတော့ လောဘဝင်ပြီးတော့စိတ်တွေတင်းမာသွားတာဒေါသတွေဝင်ပြီးတော့စိတ်တွေတင်းမာသွားတာဒီလိုဖြစ်ရတာအရင်စစ်လိုက်လို့ရှိရင်အဲ့ဒီမြင်တဲ့ခိုက်တာမှာထင်ရှားတဲ့ယုံနာသဘောမှန်လေးကိုအမှန်တိုင်းမသိတဲ့မောဟအဲ့ဒါကတော့မသိတိုင်းမသိတိုင်းသူကစိတ်ရဲ့တင်းမာမှုကအများကြီးဖြစ်နေတာပဲအခြားခြားကြည့်နေတာလည်းပဲအကြောင်းအလျော်စွာဝင်ရောက်ပြီးတော့စိတ်ကျင်းမှာအမျိုးမျိုးကြီးဖြစ်သွားနိုင်ပါတယ် ထို့သူကြားရနိုင်ရစရသိရသိရလည်းပဲဒီတိုင်းပဲကိလေသာတွေဝင်ပြီးတော့စိတ်တွေတင်းမာနေကြတာကိုယ်ရွေးနေပါလို့ရှင်ကြည့်ပါပြီးတော့စိတ်လောက်ကြစရာစိတ်တင်းမာစရာအာယုန်တွေကိုတင်မင်္ဂလာမကြည့်နဲ့ပေါ့စောင့်ကြည့်ပေါ့တကယ်လို့အကြောင်းအားလျော်စွာမြင်မြန်ကြားပြန်နာမြန်စားပြန်ထိပြန် လို့ရှိရင်လည်းပဲမြုပ်မြလေးကြားယုံနိုင်ယုံဆိုင်ယုံထိယုံမြလေးပေါ့လေအဲ့ဒီအဆင့်လောက်ပဲရှိရမယ်အဲ့ဒီအဆင့်နဲ့ကျော်ပြီးတော့မစင်းစားရဘူးလို့ဒီလိုဆိုလိုတယ်မစင်းစားဘူးဆိုလို့ရှိရင်တော့လောဘဒေါသတွေဟာလုံးဝမဖြစ်သေးလည်းပဲရှင်းရပါတယ်ဖြစ်တော်မှအများကြီးတက်တာရနေပါတယ်ဒီတော့ဣန္ဒြေစောင့်ကြည့်မှုဟာ သိအရေးကြီးပါတယ်အဲလိုစောင့်ကြည့်ရမှာတတိဟာသိအရေးပါပါတယ်ဒီတတိအရေးပါပုံလေးကိုရှင်သာမဏေလေးကပေါ်ပြတဲ့သဘောမျိုးပါပဲဒီထဲမှာတော့ငုတ်နေပါတယ်ယနေ့နဲ့ပတ်သက်ပြီးတော့ဘုရားလက်ထက်တော်ကာလကဥဒိနာခေါ်တဲ့ဘယင်တစ်ပါးရဲ့လက်တွေ့အကြောင်းအရာလေးတူတူဖော်ပြပြတယ်အဲ့ဒီနဲ့ဟာ ပိလောလဘာရောဇခေါ်တဲ့ယဟန်တဘာထံရှင်းကပြီးတော့သူတိလို့တဲ့ချက်ကလေးကိုမေးပါတယ်မေးပုံကတော့ယဟန်တော်များဟာနည်းနည်းရွယ်ရွယ်နည်းနည်းရွယ်ရွယ်ပဲအရွယ်ကောင်းဆုံးပဲအရွယ်ကောင်းဆုံးဆိုတော့ပိသားကသူ့ဖြိုးတော့ရုပ်အားတွေကတောင်းတော့ကာမဂုဏ်အာယုဝဲစိတ်တည်ရပြီးတော့ຢာကတွေအရှင်များတတ်တယ်တဲ့အဲဒီຢာကတွေကိုဘယ်လို နှိမ်နှင်းပါကြလို့နဲ့နှိမ်နှင်းပြီးရှိပါလားတဲ့ကုဒိနာပြင်ကမေးပါတယ်ဒီဘာရဒသမထေကဖြေပါတယ်ယဟန်တော်များမြေတရိယာနဲ့တွေ့ဆုံတဲ့အခါနှမလိုသဘောထားရမယ်အမလိုသဘောထားရမယ်အမေလိုတော်လိုသဘောထားရမယ်အဲ့ဒီလိုသဘောထားလို့ရှိရင်ຢာကတွေကိုဖြစ်တတ်ပါဘူးတဲ့ဒီလိုဖြေပါတယ်အဲ့ဒီလိုဖြေရမှာသင်ဖျားတဲ့ ဒီလောက်ပဲစိတ်ကဆွေမျိုးစိတ်တွင်းပြီးတော့ချုပ်တီးနေတယ်လို့စိတ်ဆိုတာအလွန်မြန်လာတယ်ဒီကြားတွေကလည်းရကတွေဖြစ်တတ်တာလေမကြည့်တော့ဘူးပြန်ပြီးတော့နေပြန်တယ်ဒီတော့ဗာရဒဇမထေရဖြေပြန်တယ်အဲ့ဒီအမျိုးသမီးမှာရှိတဲ့သာမင်မိုးရင်ခြေတိလက်ကြီးတော့အရေပေါ့ခုထာစားတယ်ပေါင်းပြီးတော့ကြည့်လို့ရှိရင်လှမလားဆိုတဲ့အနေနဲ့ပေါင်းပြီးတော့ကြည့်လို့ရှိရင်မိမပဲဆိုတဲ့အမှတ်တင်ညာ တဖာသူ့မှာရှိနေတဲ့အစိတ်ပိုင်းတွေပေါ့လေမျက်စိအဲမျက်နှာတို့နဖူးတို့ပါးတို့လေးလေးတို့စသည်ပြုံးဟန်ရဟန်ဒါတွေစောက်ကြည့်နေဆိုလို့ရှိရင်ຢာကားတွေဖြစ်ပေါ်ရရှိတယ်။ကောင်းတယ်လှတယ်လို့ထင်တာကိုဖြစ်မှာပေါ့ဒါကတော့ဒီတော့သူ့မှာရှိနေတဲ့အစိတ်ပိုင်းတွေကိုတပုံချင်းတပုံချင်းခွဲကြည့်ပါတဲ့။မတရီစရာဖြစ်အောင်ခွဲကြည့်ပါတဲ့။အဲလိုမတရီစရာဖြစ်အောင်ခွဲကြည့်လို့ရှိရင် မိမဆိုရတာပျောက်သွားပြီခုနအပုံလေးပဲရှိတော့တာပဲရွစရာကြီးဖြစ်သွားပြီရွစရာကြီးဖြစ်သွားပြီဆိုရင်အပေါင်းလိုက်အနေနဲ့ကြည့်မှလှတယ်လို့ထင်ရင်ຢာကဖြစ်နေတာ哦ခွဲပြီးတော့မတတိစရာအနေနဲ့ကြည့်တဲ့အခါကျတော့ຢာကမဖြစ်တော့ဘူးຢာကကြီးငိမ့်နိုင်ပါတယ်တဲ့အဲ့ဒီလိုနည်းလက်ရဆော်ဘုရားကပေးထားရပါတယ်အဲ့ဒီနည်းနဲ့ຢာကငိမ့်အောင်ကျင့်သုံးပါတယ်မကျင့်တတ်တော့နောက်တစ်ဆင့်တည်းရသေးတာပေါ့ဒါတော့ ဥဒိနာမင်းပြောလဲပြောစရာပါပဲသူအကြံဆန်းတဲ့ပုဂ္ဂိုလ်တွေကတော့ကြမ်းဖန်ပြီးတော့ຢာကဆိုတာဖြစ်တတ်တယ်။ຢာနဲ့ပတ်သက်ပြီးတော့အကြောင်းအရာလေးတစ်ခုပြောပြရစီ။ကမ္မထာကြောင့်တစ်ခုမှာအယုစုကြီးနာယံမှာစိတ်ထားပါတယ်။အဲဒီအယုစုရဲ့အောက်မှာစာတန်းလေးတစ်ခုရှိတယ်။ကျမ16နှစ်ဆိုတာပါ။ကျမ16နှစ်ပဲရှိပါသေးတယ်ဆိုတော့အရွယ်ငယ်ငယ်လေးရှိပါသေးတယ်ပေါ့ ဒါတော့ကြီးတတ်တဲ့ပုဂ္ဂိုလ်များကတော့အော်မိမိတို့လည်းဒီလိုအယိုးစုပဲဘာမှတန်ဖိုးမရှိဘူးဆိုတာပေါ့လေအတုပါတွေပွားပြီးတော့ကုသိုလ်တွေများနိုင်တယ်နည်းနည်းအကြံဆန်းတဲ့လူတယောက်ကရောက်လာတယ်ပထမတော့အယိုးစုရှောက်ပြီးတော့ကြည့်နေတာပါနည်းနည်းအတုပါထင်ပြီးတော့ຢာကတွေကြည့်ရင်လည်းကင်းမှာပါပဲဒါပေမဲ့လို့အောက်ကစာရန်သွားပြီးတော့တွေ့တာကျွန်မ16နှစ်ဆိုတဲ့စာရန်အကြံကလည်းဆန်းလာပြီ16နှစ်လည်းပဲဒီလို သိရတာပဲဆိုတာတာဝကယူရမယ်ဆိုတာသူကလိုမဟုတ်ဘူး။ဩစိတ်ကြောင့်နေဆိုနေရွယ်လေးနေဦးမှာပဲ။အရွယ်ကောင်းလို့နေမှာပဲ။အဲ့ဒီငငယ်ရွယ်အရွယ်ကောင်းလေးကိုသူကမှတ်ပြီးတော့ပေါ့လေစိတ်ကူးနဲ့ကြည့်လိုက်တာ။ကောင်းနေရမှာအသားတွေပေါ့လေမှာဆံမင်းတို့ဘာလို့ဖြည့်ထက်မျက်လုံးတွေမျက်ခုံးတွေဘာတွေလှလောက်ပါတွေဖြည့်ထက်ကိုယ်လည်းပိုင်းလည်းပဲဖြည့်ထက်အောက်ပိုင်းလည်းပဲဖြည့်ထက်အကုန်လုံးပြည့်သွားတာဒါကြတဲ့ပုံပေါ်သွားတာ။အဲဒီလိုပုံပေါ်သွားတဲ့အခါမှာငါကကျွန်မစိတ်ဆောင်နေဆိုရင်အတွေးကနေပြီးတော့ ကျမ်းဖန်ပြီးတော့ပေါ့လေຢာကဖြစ်သေးတယ်တဲ့ဒါကြောင့်သူမကျင်တ်ဘူးဆိုတာပြောတာပါဒါသဘာဝကျပါတယ်ဗျာအခုကာလမြူဇီယံနေမှာငှက်ကလေးတွေအထဲကစာတုပ်ပြီးတော့ပေါ့လေငှက်အရှင်လေးတွေလုပ်တယ်လို့ပေါ့ပြီးတော့သားကောင်တွေလည်းပဲသားကောင်အလေးတွေလည်းပဲအထဲကအစာတုပ်ပြီးတော့ပြတ်ထားတယ်လို့ယူမှာပေါ့လေအဲ့ဒါလိုပုံပေါ်သွားဟန်တူပါတယ်ကွာဒါတော့မကျင်တ်တဲ့ မကျင်တတ်တာဆက်လက်ပြီးတော့ဘာသာစကားမထေရဖြေရကြတယ်အိန္ဒြေဆောင်ကြည့်ရပါတယ်တဲ့ကြည့်ခြင်းတိုင်းမကြည့်ကြားခြင်းတိုင်းမကြားပါဘူးကွာတချို့မြင်စရာတွေကိုတမင်ကြည့်တာမျိုးမဟုတ်ဘူးမလွဲတာလို့မြင်ညာလို့ရှိရင်လည်းပဲတတိကလေးထားပါတယ်တဲ့တတိကလေးထားလိုက်တဲ့ခါကျတော့ဖြစ်ဖွယ်လို့မထင်တော့ဖြစ်ဖွယ်မထင်တော့ຢာကမလာတော့ခြားခြားကြားရနိုင်ရဆရာထိရသိရမှပြီးတော့ဒီတိုင်းပဲတတိကလေးထားလိုက်တော့ ဖြစ်ပွဲမထင်တော့ຢာကမလာတော့အဲ့လိုရှင်းကြတယ်အမလီဟုတ်လိုက်တာဗျာတဲ့တိတ်မှန်တာပဲတဲ့တတိမရှိလို့ရှိရင်လက်ကစိတ်တွေလေပြီးတော့တွေးကျင်တဲ့ကြံကြံကြံပြီးတော့ဖြစ်ပွဲကြီးထင်ပြီးတော့ຢာကဖြစ်တတ်တယ်တတိတော့လက်တွေပဲဗျာတဲ့ဘာဖြစ်လို့လဲဆိုတော့တတိမပါဘဲနဲ့တတိတော့မိတရားတွေကြီးသွားလို့ရှိရင်စိတ်မထိန်နိုင်ဘူးတဲ့တတိကလေးပါသွားတဲ့ခါကျတော့ဘာမှမဖြစ်ဘူးတဲ့တတိကအများကြီးသက်သာရနေတယ်သူကိုယ်လေး တင်ပြလျှောက်ထားပြီးတော့ရှင်းတတ်သွားပါလိမ့်ပြီးတော့ဣန္ဒြေဆောက်ခြင်းမှုဟာတတိတိတ်လိုတယ်ဆိုတာပေါ့လေဘာလို့သမထေကမင်ကြားလိုက်တဲ့အခါမှာရှင်းတတ်သွားကြတဲ့အချက်ကိုသတိပြုပြီးတော့ဘုန်းကြီးတို့တွေဟာဘုန်းကြီးတို့ယောဂီတွေဟာမျက်စိအစာရတဲ့ဣန္ဒြေတွေပေါ့စောင့်ကြည့်ဖို့တိတ်ရေးကြည့်ပါလေအကျံစားအဲ့ဒါနဲ့စပ်ပြီးတော့ကျမ်းဂန်များမှာမျက်စိမမြင်နိုင်လို့မျက်စိရှိမှလည်းမမြင်နိုင်အောင်ဆောင်းပါတဲ့ နားကြပြီမဲ့လို့နားပင်းနေတဲ့ပုဂ္ဂိုလ်လိုသဘောထားပါတဲ့မြင်စရာကြည့်စရာတွေကိုစိတ်ဝင်စားပြီးတော့ဒါဒီကလူဆိုင်ကြည့်နေနေတော့နားထောင်နေနေတော့ဒီလိုဆိုလိုတာပေါ့ဘယ်တော့ပဲစားပေတွေကျွမ်းကျင်နေမယ်လို့အထုတ်တဲ့ကာလမှာတော့စကားမပြောတတ်တဲ့အာအလိုသဘောထားပါတဲ့ဘယ်တော့ပဲကိုကအင်အားကြီးရှိပြီးတော့ကျမ်းမာနေတဲ့ပုဂ္ဂိုလ်ဖြစ်နေမယ်လို့လူမမာလိုဖြည်းဖြည်းတာတာလေးပေါ့အားနေတဲ့ပုဂ္ဂိုလ်ကိုသဘောထားပြီးတော့လုပ်ပါတဲ့ မှားကြားချက်တွေရှိပါတယ်ဒီလိုမှားကြားရတာဟာတရားတွေအထောက်အကူဖြစ်စေခြင်းလို့မှားကြားတဲ့သဘောမျိုးပါအမှန်ကောင်းပါတယ်ခန္ဓာမှုဝေဒနာတွေဖြစ်ပေါ်လာလို့ရှိရင်တော့လူသေးလိုသဘောထားပါတဲ့တေသူဟာကာပတာရတွေပြက်သွားအသက်ဝိညာဉ်ကလည်းပဲမရှိတော့ဘလောက်ပဲအဲကန်ကန်ကြွယ်ကြွယ်ပေါ့လေဘာပဲလုပ်လို့သူဘာမှမသိတော့ဒါလိုပဲမခန္ဓာဝေဒနာတွေပေါ်လာရင် မိမိခန္ဓာကိုယ်ကိုဘာမှတန်ဖိုးမရှိတဲ့လူလားလူတွေလိုသဘောထားပြီးတော့အခန္ဓာတဲ့သဘောတွေကိုလက္ခဏာနိရတ္တနိတိသုဒ္ဓအနေနဲ့ပေါ့ဒီရှိဒီရချာသိအောင်လို့သိခံပြီးတော့မပြင်းမရှိဘဲနဲ့ရှိပါတဲ့ဆံဃာများမှာဒီတိုင်းကြပါတယ်ဒါတော့မျက်စိသားရဲ့အိန္ဒြေတွေကိုရိုးရိုးတတိနဲ့ချုပ်ကြည့်ရမယ်ကြည့်ကျင်တိုင်းမကြည့်ရဘူးလို့ဒီလိုဆိုရမှာ မျက်စိပိတ်ထားရမယ်နားပိတ်ထားရမယ်နှာခေါင်းပိတ်ပြီးတော့ရှုရမယ်ပြီးတော့ရှာလည်းပဲချုပ်တီးထားရမယ်ကိုယ်လည်းပဲချုပ်တီးရချုပ်တီးထားရမယ်လို့ဒီလိုတော့အဓိပ္ပာယ်ကမလွဲရဘူးတတိနဲ့ထိထုတ်ရမယ်လို့ဒီလိုဆိုလိုပါတယ်မျက်စိနဲ့နားကတော့မျက်စိကတော့ပိတ်ထားနားကတော့လည်းပဲတစုံတရာနဲ့ပိတ်ထားလို့ရနိုင်တယ်လို့ဆိုရင်လည်း နှာခေါင်းပိတ်ပြီးတော့အားထုတ်လို့ရှိရင်အတိတ်ရှိကြပြီးတော့ဒုက္ခရောက်မယ်တည်ရင်လည်းတည်နေတာပဲရှားပိတ်ထားရမယ်ဆိုတာစားတဲ့အခါရှားပိတ်လို့ပဲရမယ်အရသာတွေရှိနေတာပဲကိုယ်လည်းပဲပိတ်ဆို့ထားရမယ်ဆိုတာလည်းဒါလည်းဖြစ်နိုင်ဘူးအခုကြည့်ပါလားအချမ်းကြီးအေးတွေရောက်တဲ့အခါကျတော့ကိုယ်မှာအေးသက်တွေဝင်နေတာသိနေတာပဲအေးမသိနေတာဘူးရင်ဘူးမသိနေတာနားလည်းနာမသိနေတာဒါပဲနည်းတော့ပိတ်ဆို့ရုံရှိဘူးတချို့အဲ့ဒီလိုအတိတ်တွေကောက်လွဲကြပါလေတမအဲ့ဒီလိုမလွဲကြရဘူးတော့အဲ့ဒါသတိထားဖို့ပါပဲ အကုသိုလ်မဖြစ်အောင်လို့ရိုးရိုးတတိထားဖို့ပါပဲမတွဲတာလို့မြင်ကြသွားလို့ရှိရင်နာစတိတိဘာလို့ရမလဲလို့ဆိုတော့ရှုမှတ်ရမှာပေါ့အဲတရားစိုက်ခင်လာခဲ့ပြီးတော့စိုးစမ်းမြတ်ရှိမှလို့ရှိရင်ရှုမရအောင်ပါစိတ်ကလေးစိုက်ကြနေတဲ့အခါမြင်ုံမြကြားုံမြနာယုံစိုက်ရုံထိုံစာပြီးမှအဲ့ဒါမှရသွားမယ်ဘယ်တော့ပဲချောလာအာယုံလေးမြင်ကြတွေ့နေရပြီမယ်လို့ ရာတော့မဖြစ်နိုင်ဘူးမုန်းစရာတွေနဲ့တွေ့ရင်လည်းဒေါသဆိုတာလည်းမဖြစ်နိုင်ဘူးအဲ့ဒါမှတက်တာရသွားတာပဲသိကောင်းတယ်သူကအခုခွန်ကြီးတို့ယောဂီတွေညီညီချင်းလက်ငယ်မှတ်နေတာပေါ့မြင်တယ်ကြားကြားချင်းလက်ငယ်မှတ်နေတာပဲဒါသိကောင်းတယ်လို့ပဲအဲ့တော့မှတ်နေတော့ဒီထဲမှာညီမှုနဲ့စပြီးတော့ပြည့်တာဖြစ်အောင်ကြောင်းကြိုက်တဲ့သဘောပါသွားပြီစိတ်လက်ကကြည့်တဲ့သဘောပါသွားပြီ တတိကလေးရတဲ့ပါသွားပြီရှိရအောင်မှာစိတ်ကလေးကစိုက်ကြနေပြီဒီခိုက်တာမှာຢာကအစရှိတဲ့ကိလေသာတွေမဝင်ဘူးမုန်းစရာတွေထင်ပြီးတော့ຢာကဝင်ပြီးတော့စိတ်ကတင်းမာမှုဖြစ်တော့အဲဖြစ်စရာတွေထင်ပြီးတော့ຢာကတွေဝင်ပြီးတော့စိတ်တင်းမာမှုလည်းမရှိတော့ဘူးမုန်းစရာဘယ်လောက်ပဲတွေ့တွေ့ရှုတိနေတော့အမြဲတစေတတိထားနေတော့မုန်းစရာပဲလို့ထင်ပြီးတော့ ဒေါသလည်းမဖြစ်တော့ဘူးဒေါသတွေမဖြစ်တော့စိတ်ကျင်းမှာမရှိတော့ဘူးအင်းစိတ်ကျက်မှုတွေစိတ်ဆိုးမှုတွေစသည်ပေါ့လေအကုန်လုံးဒီမှာရော့သွားတာအဲ့ဒီလိုနည်းနဲ့စိတ်ရဲ့တင်းမာမှုတွေဒီမှာလျှော့ပေးတာသိကောင်းတာနောက်တတိသမารီတွေအားကောင်းလာတဲ့အခါကျတော့ညီလက္ခဏာစသည်တို့မှာသင်ရှားတဲ့ရုပ်နဲ့နာတရားတွေကိုအမှားလိုက်သိမြင်လာတယ်မှန်တိုက်သိမြင်လာရင်ဥက္ကုတ္တဝါဆိုတဲ့ လွဲမှားတဲ့အမြင်ပေါ့လေအဲ့ဒါကျင်းသွားတယ်မမြင်သေးလို့ရှိရင်လွဲမှားတဲ့အမြင်ရှိပြီးတော့စိတ်ဟာကျင်းမာနေသေးတယ်သူအမှန်မြင်သွားတော့အလွဲအမြင်လျော့ပြီးတော့စိတ်ဟာလက်ဖြစ်သွားတာနောက်စိတ်ရှိနေရင်အကြောင်းနဲ့အကျိုးပေါ့လေဒါလေးတွေကြည့်လာတယ်အကြောင်းစုတွေကြည့်သွားတော့ယုံမတန်တရားကြီးကျင်းသွားတယ်ယုံမတန်တရားရှိနေစိတ်ဟာအလွန်တင်းပါတာဘာပြောပြောမယုံဘူး စိတ်ကြီးကလူကြီးတွေပဲတခါတည်းမတောင်းတော့ကြီးဖြစ်နေတာဆောင်းနေတာပဲဘယ်တော့ပဲယုတ်ရုတ်တာနဲ့ပြောပြောလက်မခံဘူးလက်မခံတဲ့အပြင်ယုံနာတရားတွေကအကြောင်းပဲဖြစ်တယ်ဒါတော့သုံးတူကဖန်တီးထားတယ်ဆိုတာပေါ့ဒီအဲ့ဒီလိုစွဲတွေဝင်ပြီးတော့စိတ်ဟာတင်းမာနိုင်တယ်စွဲတွေကတော်တော်မကြောက်ဘူးအဲ့ဒီလိုရှင်းနေတယ်ဥပဒေမှာအကြောင်းကျိုးတည်တော့ယုံမတန်တရားကြီးကျင်းတော့စိတ်ဟာ လည်းလည်းဖြစ်လာတာပဲသိကောင်းတာပဲဒီမှာအဲဒီကဒီတိကုသမယုကဒိဋ္ဌိဆိုတာရော့ရော့ရော့ရော့ပြီးတော့စိတ်ကလေးကပျော်ပြီးတော့ပေါ့ဒီသူချာချာကြီးကလည်းကြောင်းနေတာလည်းအနာကောင်းတာဒီလိုနဲ့ဆက်အားထုတ်နေလို့တတိဓမ္မတိရှင်ရအာတိလာကြံလို့ရှိရင်မမြဲတာဒီတိရဖြစ်ပြီးတော့ပြက်သွားတယ်ပေါ်ပြီးတော့ကြောက်သွားတာဒီဒါဒီတိလာလို့ရှိရင်မာနကြီးကျင်းသွားတယ်စိတ်ကြီးဝင်လာပြီးကျင်းတယ်ဆင်းရဲတာတွေတိလို့ရှိရင်တာယာမှုတဏှာကြီးကျင်းတယ် သဘောတိုက်သူဖြစ်ပုံတွေပြီးလို့ရှိရင်အတ္တဆိုကြီးခင်းသွားတယ်အဲဒီလိုမာနာဆွဲတဏှာဆွဲဒိဋ္ဌိဆွဲကြီးခင်းသွားပြီဆိုရင်တားပြီးတော့စိတ်ကလေးဟာပျော့ပြောင်းပြီးတော့ထူးခြားခြားနိညာလာတယ်အဖြစ်အပျက်ကိုကတ်တတ်တဲ့မြင်တဲ့ပတ်ရောက်လာလို့ရှိရင်တော့ထူးပြောစရာမရှိဘူးဒီနည်းနဲ့ပဲအစစ်စစ်ဆင်းရဲတယ်ပြီးတော့နောက်ဆုံးဥရိယပြအဲဖြစ်ပြမစအငိမ့်တာတွေ့သွားပြီဆိုလို့ရှိရင်တော့ထူးပြောစရာမရှိဘူးစိတ်ကိုပျော့ပြောင်းပြီးတော့ပေါ့စိတ်ကို ကျင့်ပါစေတတ်တဲ့ကိလေသာတွေစိတ်နဲ့ဉာဏ်ကျင်းသွားတော့အများကြီးချမ်းသာတော့တာရဟန္တာတိဖြစ်သွားပြီဆိုလို့ရှိရင်တော့စိတ်ကျင်းပါစေတတ်တဲ့ကိလေသာတွေမရှိတော့စိတ်ဟာပျော့ပျော့ပြီးတော့ကောင်းသွားတာပဲကိုရင်လေးပြတဲ့အတိုင်းအဲ့ဒီအချက်ကိုသဘောပေါက်ထားတဲ့ပရိလမထေကြီးဟာမျက်စိစားရတဲ့အင်္ဂလိပ်6ပေါက်ကိုထိမ့်ချုပ်ပြီးတော့ပေါ့လေမနောဒေါရကနေပြီးတော့သိဖြစ်ရဌာနကပေါ့ စောင့်ဖမ်းပြီးတော့ရှိလိုက်တာအာထုတ်တာပေါ့ယောဂဆိုအာထုတ်တာအာထုတ်တော့သူ့မှာယုံနာပိုက်ခြားသိမှုကအစအစဉ်စဉ်အစဉ်စဉ်ဉာဏ်ကြီးဖြစ်လာတယ်မြတ်စွာဘုရားကလည်းပဲအာထုတ်လို့ရှိရင်ဉာဏ်ကြီးမြည်ကြီးလို့ကြီးလာမယ်ပြန့်လာမယ်တဲ့မြည်ကြီးဟာကြီးတဲ့ကြီးတယ်ပြန်လဲပြန်လဲပြီးတော့မြည်ကြီးဟာတရားလည်းဖြစ်တယ်အားလုံးသိရှိတဲ့တတ်တော်အရာဝတ္ထုတွေဒီပုံမှာတည်ရတာပဲပြီးတော့အာထုတ်တော့တစားနဲ့တစား အမှန်တကြီးကျယ်ကျယ်ပြန့်တဲ့ညာအထုအထည်ကြီးဖြစ်သွားတာညာနာတိဖြစ်သွားတာပဲအခုတရားထုတ်တဲ့ပုဂ္ဂိုလ်ကြီးအမှန်မသိသေးလို့ရှိရင်တော့အမှန်ညာကကျင်းမြောင်းတာပေါ့သိသွားတဲ့အခါကျတော့ညာတနည်းတဲ့တနည်းညာလေးကြီးကျဲလာတာပြန့်ကြီးလာညာလေးကြီးရှိလာတဲ့အခါကျတော့ဒီညာအာဟုတစ်ခုနဲ့ဒီကြီးပေါ်မှာတီးနေတဲ့ပုဂ္ဂိုလ်ဟာအဲတီးနေတယ်လို့ပေါ့ဒီညာအာဟုရတဲ့ပုဂ္ဂိုလ်ကြီးကသိချမ်းလာတာပဲ။ အာမထုတ်လို့ရှိရင်တော့အဲ့ဒီယူကြီးတစ်ဖက်တူးတဲ့ကြီးမားတဲ့ညာမျိုးမပေါ်ဘူးပြီးတော့တုတ္တရေဆုပ်ယုပ်ရေးနဲ့စပ်ပြီးတော့ဒီနှစ်ချက်ကိုကောင်းကောင်းမြင်တွေ့ပြီးတော့ပေါ်လိမြင်ကြည့်တဲ့ဘက်တူးတဲ့ကြီးမားတဲ့ပညာညာဖြစ်နေတော့တဲ့အထိကိုယ့်ကိုယ်ကိုဆောင်သွားပါတဲ့အထုတ်ပါတဲ့အဲ့ဒီကဒါလေးအတိတ်ပဲပြတာဒါပဲအခုလုပ်ငန်းရှင်တွေကြည်တိုင်းတယ်အခုပြခဲ့တဲ့အတိုင်း တရားအထုမှုမရှိလို့ရှိရင်အတိညာပြင်းမြောင်းအထုလို့ရှိရင်တော့အတိညာဟာမြည်ကြီးတစ်ခွေကျေပြတ်နေဆိုတဲ့အချက်ကိုကောင်းသဘောပေါက်နားလည်ပြီးတော့ပြီးတော့ကျုံပြရတဲ့အာရုံနဲ့စပြီးတော့မရှိမှအာမထုတ်လို့ရှိရင်လောဘဒေါသကိလေသာတွေဝင်ပြီးတော့စိတ်ကြီးတင်းမာပြီးတော့မျိုးမျိုးဆင်းရဲဒုက္ခတွေရောက်နိုင်တယ်ရှိမှလို့ရှိရင်လောဘဒေါသမဝင်မဲနဲ့စိတ်ကြီးစိတ်ရဲ့တင်းမာမှုတွေတဖြည်းဖြည်းလျော့ပြီးတော့နုညံ့ပျော်ပြောင်းပြီးတော့လား အသိဉာဏ်ကြီးလည်းအစစ်အစစ်ဖြစ်နေတယ်ဆိုတဲ့အချက်ကိုကောင်းတဲ့ဘောပုံနားလည်ပြီးတော့ဉာဏ်ရကြားရတာနေပြီးတော့ဣတိသာတိမဖြစ်ရအောင်တရားဆိုင်ရှင်လာကြပြီးတော့စွစွမြဲရှိမှန်နိုင်ကြလို့စိတ်တည်ခြင်းမှမှုတွေရောပါပြီးတော့ဤဤတပွဲပြန့်ကျယ်တဲ့တရားဌာနဖြစ်တဲ့အသိဉာဏ်ကြီးအစစ်အစစ်ပွားအောင်ကြိုးစားပွားများအားထုတ်နိုင်ကြပါစေ။